ဒီလိုတဲ့အကြောင်းကိုပါတဲ့ကဒီခုမြောက်အကြောင်းပေါ့လေတရားထုတ်လို့ယောဂပြတ်ပုံနေသရကားဒီနဲ့အတူပေါ့လေနောက်ဆုံးရှင်းခဲ့ပါပြီဒီနေ့ကိုခုမြောက်ဣန္ဒြေဆက်ကြောင်းဆက်လက်ပြီးတော့ဟောရမှာပါအဲဒါကတော့အန္တရာသအဗျောတာနိနအန္တရာမိမိရည်မှန်းတဲ့ ဘာဝနာကြီးဆုံးမှုရဲ့ခုလကြာကာလ၌အပြောတာနိနာသမိမိရဲ့အထုမှုလုပ်ငန်းအနေပြီးတော့မတွန့်ဆုတ်ခဲရှေ့ဆက်လက်ခြင်းအဖြစ်ဒီသံပါတိတိဘာဝနာညာပြည့်ပြည့်စုံရင်ကြီးပြည့်စုံနေနိုင်ပါတယ်လမ်းဆုံးတရားလမ်းဆုံးမရောက်ခဲနဲ့လက်ဖြောက်ရှုံးပြီးတော့တရားဌာနကထွက်မသွားရဘူးတရားလုံငန်း စွန့်ခွာမသွားရဘူးလို့ဒီလိုဆိုလိုတယ်။အခုတရားဌာနမှာယောဂီရှင်နဲ့ဝင်ရောက်ပြီးတော့သီလသမာဓိပညာသိက္ခာ၃ရပ်ကိုအထုနေကြတဲ့ပုဂ္ဂိုလ်များဟာဘာရည်ရွယ်ချက်ရှိတယ်လဲဘာရည်ရွယ်ချက်နဲ့လာကြတယ်လဲဆိုတာပေါ့လေအဲ့ဒါမေးဖို့လိုပါတယ်တရားထုတ်ခြင်းရည်ရွယ်ချက်ကိုလည်းပဲနားလည်ဖို့လိုပါတယ် ရွေချက်တော့ရှိတယ်ဘယ်လောက်အတိုင်းအတာထိရွေချက်ထားတယ်လဲဆိုတာလည်းပဲကိုယ့်အချိန်ကိုပြန်တွက်ပြီးပြန်တွက်ကြည့်ဖို့လိုပါတယ်လူရဲလို့ဖြစ်လာပြီဆိုရင်အကြောင်းကြောင့်အကျိုးဖြစ်ပုံလေးကုသိုလ်ကအကုသိုလ်ကနဲ့အကျိုးပေးဟန်တွေ့ရသဖြင့်ကောင်းရင်စာဆိုးရင်ခံရမှာပဲဆိုရက်ဒီလိုအခြေခံအသိရှိတဲ့ပုဂ္ဂိုလ်များဟာမိမိအတွက်သက်ရှင်စေကာလမှာလည်းပဲ လူအစဉ်တန်းနေမှီပြီးတော့လူအစဉ်တန်းနေမြင်ပါပြီးတော့နောက်ဘဝမှာအထူးအားဖြင့်ဆိုးရတဲ့ဘဝမျိုးတွေကရှောင်နိုင်တိမ့်နိုင်လွတ်နိုင်အောင်လို့အနည်းဆုံးအပေလေးပါးကလွတ်မြောက်နိုင်အောင်မိမိမှာတရားပြည့်စုံထားဖို့လိုတယ်ဆိုတာပေါ့လေအဲ့ဒါတော့လူတိုင်းမှာရည်ရွယ်ချက်ရှိတယ်ပါလေဒါအကုလ အစစ်မြင့်တဲ့တရားတွေအထုတ်ရမှာအခြေခံကမ္မစကတာသမာဓိတိရှိခဲ့ကြတဲ့ပုဂ္ဂိုလ်တွေလို့ဘုန်းကြီးကဒီတိုင်းပဲယုံကြည်ထားပါတယ်ကမ္မစကတာသမာဓိတိဆိုတာမိမိပြုထားတဲ့ကုသကအကုသကကကံသာလျင်ကိုယ်ပိုင်ဥစ္စာရှိတယ်။ကောင်းတာတွေပြုလို့ရှိရင်ကောင်းကျိုးတွေရတယ်။ကောင်းတဲ့ကိုယ်လုံးစိတ်ထားအပြုအမူလေးတွေ တန်ရှင်းတဲ့အကြည့်မှုလေးတွေဖြစ်လို့ရှိရင်ယခုဘဝမှာလည်းပဲရှင်မှုဝေဂုံတွေနဲ့ပြည့်စုံပြီးတော့နောက်ဘဝမှာလည်းပဲနိဗ္ဗာန်ဒီကောင်းကျိုးတွေရတယ်မကောင်းတဲ့ကုလစိတ်ဓာတ်အပြည့်မှုတွေမတန်ရှင်းတဲ့မတရားတဲ့ကုလစိတ်ဓာတ်အပြည့်မှုတွေဖြစ်လို့ရှိရင်ယခုဘဝမှာလည်းကဲရစရာကြီးနဲ့ကဲရစရာကြီးဖြစ်ပေါ်ပြီးတော့နောက်ဘဝလည်းပဲမကောင်းဘူးဆိုတာပေါ့လေ။ အဲ့ဒီအခြေခံအတိလေးတော့ရှိထားရပါတယ်ကုသကအကုသကတွေကအစာအစာနဲ့တူတယ်စားစာတွေဟာမိမိနဲ့တဲ့တဲ့အစာရှိတယ်မတဲ့တဲ့အစာရှိတယ်အစိတ်ဆိုလို့ရှိရင်အစိတ်ပါတဲ့အစာဆိုရင်လုံးဝကိုမတည့်ဘူးဒီတော့တဲ့တဲ့အစာကိုချိန်ဆပြီးတော့ချိန်မှန်မှန်ပေါ့လေစားလို့ရှိရင်အစာပြေတယ် အင်အားတွေဖြည့်တင်းပြီးတော့ကျမ်းမာရေးတွေရတယ်အစစ်စစ်ဆက်ဆက်တဲ့အကျိုးတွေရသွားတယ်ဒီလိုအကျိုးတွေရတာဟာလူကမှလုပ်ပြီးလို့မဟုတ်ဘူးတဲ့တဲ့အစာတွေကလူကိုအကျိုးပြုတဲ့ဓာတ်တွေပါလာလို့ပဲအဲဒီအကျိုးပြုတဲ့ဓာတ်တွေကိုယ်ရဲ့ရအောင်ပြုလို့လို့ပဲကောင်းကျိုးတွေရတာဒါလိုပဲကုသိုလ်ဆိုတာတန်ရှင်းတဲ့အပြုအမူတွေရှိတာတန်ရှင်းတဲ့အပြုအမူတွေရှိတော့ကောင်းကျိုးတွေလိုလိုရတာ မတည့်တဲ့စာစားလို့ရှိရင်ဥပမာအစိတ်ပါတဲ့စာစားသွားစားလို့ရှိရင်ဆက်ချင်းပဲဒုက္ခရောက်တာပဲ။อืมဘာဖြစ်လို့လဲဆိုတော့ဒီစာထဲမှာမိမိနဲ့မသိမြတ်တဲ့ဒုက္ခဖြစ်စေတတ်တဲ့ဓာတ်တွေကပါလာတာကိုအဲဒါလို့သုပြစ်တွေဖြစ်ရတာဟာသိလိုက်လို့ရှိရင်ဒီထဲမှာမကောင်းတဲ့ဓာတ်တွေပါလို့ဖြစ်ရတယ်ဆိုတာသိရှင်းတယ် ဒီတော့မိမိနဲ့တဲ့မတဲ့တီနာလေပြီးတော့တဲ့တဲ့အစာတွေကိုဆောင်ရတယ်မတဲ့တဲ့အစာတွေကိုရှောင်ရတယ်ယုတ်ထုပါတော်ကဒီလိုတတ္တိရှိနေလေးလို့ရှိရင်နံသဘောနဲ့စပ်ပြီးတော့ဖြစ်ရတဲ့အပြုအမူအရာဆိုလို့ရှိရင်ဘယ်လောက်อืมကောင်းကျိုးဆုဖြစ်တည်ပြီးမလဲဆိုတာပေါ့လေချိန်ပြီးတော့ကြည့်ရပါတယ်ချိန်ကြည့်လို့သိလို့ရှိရင်အဲ့ဒီအတီကလေးဟာ အဲ့ဒီပုဂ္ဂိုလ်အတွက်အခြေခံတော်တော်လေးလုံလောက်ပါပါတယ်အဲ့ဒီလိုအတိညာအခြေခံပြီးတော့မတော်တာတွေရှောင်ရှားမယ်ဆိုတာအတိစိတ်တရားတွေရှောင်လိုက်တာပါပဲရှောင်လိုက်တော့ကိုလို့စိတ်ထားကြည့်မှုလေးရတန်ရှင်းသွားတယ်အဲ့ဒီလိုရှောင်ကျင်းရတဲ့အခါမှာလုံလဝရိယသိမပါလာပါဘူးသာနာစိတ်ထားပြီးတော့ဉာဏ်ရတာတာနဲ့ရှောင်ရတဲ့သဘောပါပဲ။ အတိညာခြေခံပြီးတော့စာနာတဲ့ရှင်းနာတဲ့သဘောနဲ့ရှောင်ရတဲ့သဘောပါပဲစိတ်နေစိတ်ထားတော့ဘာမှမထူးကြသေးဘူးသူ့ရဲ့အစိမ့်နဲ့ဒါနကုသိုလ်ကတော့တာပြီးတော့ကိုအစဉ်တန်းကုသိုလ်ရဆိုလို့ရှိရင်အစဉ်တန်းနိုင်ပါသေးတယ်ဒီတော့စိတ်နေစိတ်ထားမြင့်မအောင်လို့ဒါနကုသိုလ်နဲ့သီလကုသိုလ်ကမတတ်နိုင်ပါဘူးဒီတော့စိတ်နေစိတ်ထားကို မြင့်တင်ပေးဖို့တရားမှတဆင့်ဆက်ပြီးတော့သဘောမှန်တွေကိုအခြေခံစပြီးတော့အဆင့်အဆင့်အဆင့်အဆင့်မြင့်မြင့်တက်သွားအောင်ပေါ့လေမြင့်တင်ပေးဖို့လိုပါတယ်လူသားပြီးတော့တိလတက်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကပြည့်စုံမြတ်ရှိတဲ့ပုဂ္ဂိုလ်ကတော့လောဘဒေါသမောဟကိလေသာတွေမကင်းသေးပါဘူးစိတ်ထဲဖြစ်နေတဲ့ကိလေသာတွေမျိုးအနေနဲ့ကိန်းနေတဲ့ကိလေသာတွေမကင်းသေးပါဘူးသာနာစိတ်ထားပြီးတော့ ရှောင်ကျင်နိုင်တယ်လို့ကျမ်းသားနဲ့ကိုလုံးအပြုအမူတွေကရှောင်ကျင်နိုင်တယ်လို့ဆိုပေမဲ့လို့စိတ်တော့ထိန်းလို့မရဘူးဒေါသဖြစ်เสียမျက်เสียမုန်းเสียနဲ့တွေ့လို့ရှိရင်ဒေါသတွေဖြစ်ပြီးတော့နှိမ့်ဆက်ခြင်းနဲ့တတ်ဖြတ်ခြင်းနဲ့စိတ်တွေပေါက်တယ်သူပိုင်ပစ္စည်းကိုလည်းပဲမတရားရလို့တဲ့စိတ်တွေရှိတယ်ကိုမပိုင်တဲ့ကာမကိစ္စတွေမှာလည်းပဲမှောက်မှောင်ပြုလို့တဲ့စိတ်တွေဆိုတာရှိတတ်တာပဲလိင်ညာရင်ကောက်ချင်တဲ့စိတ်တွေလည်းရှိတတ်တာပဲ အဲ့ဒီလိုစိတ်ထားတွေဟာကလေးဆန်တဲ့စိတ်ထားတွေပဲမတရှင်းတဲ့စိတ်ထားနှိမ့်ကြတဲ့စိတ်ထားတွေပဲဒီစိတ်ထားကိုမြင့်တင်ပေးဖို့ခုနစိတ်ထဲမှာအဲစိတ်ကိုနှိမ့်ကြစေတတ်တဲ့မတရှင်းစေတတ်တဲ့လောဘဒေါသဓာတ်တွေကင်းအောင်ပေါ်ပြီးမြင့်တင်ပေးဖို့လိုတယ်ပြီးတော့ဒီတွေကနေပြီးတော့တစ်ဆင့်အမှန်တရားတွေကိုအချိန်ကားစပြီးတော့မြင်မှတ်သွားအောင်ပေါ့လေ အသိဉာဏ်ကြီးပွားအောင်လုပ်ပေးဖို့လိုတယ်အဲဒါဘာဝနာလို့ခေါ်ပါတယ်အတိကုသလဘာဝေတိတိဘာဝနာအတိကုသလတာမန်ကုသိုလ်ရဲ့လွန်ကဲသောကုသိုလ်ကိုဘာဝေတိတိဖြစ်စေပွားစေပြည့်စုံစေတာသောကြောင့်ဘာဝနာကြီးတယ်ဘာဝနာလို့ပါမယ်နော်အဲဒီဘာဝနာလည်းပဲသမထဘာဝနာနဲ့ဥပဒနာဘာဝနာဆိုတာနှစ်မျိုးရှိပါတယ်သမထဘာဝနာကတော့စိတ်တည်ငြိမ်ုံမျှပါတယ် စိတ်ဆူဆီးမှုရရုံမျှပြုလို့ရတဲ့ဘာဝနာကိုတော့သမထဘာဝနာခေါ်ပါတယ်အဲဒါကအခြားခြားဟိန္ဒူဘာသာဝင်တွေမှာလည်းရှိပါတယ်ဒါပေမဲ့လို့တကယ်ယုံနာအဲအမှန်တရားတွေကိုတော့သမထတက်တဲ့နဲ့မသိပါဘူး အကျိုးမရဘူးသားဆိုတော့အကျိုးမရပါတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုသူကထိမ့်ချုပ်ပြီးတော့စိတ်ကလေးတွေကတန့်ရှင်းနေပါတယ်။နောက်မှလို့ဉာဏ်မဖြစ်သေးဘူးအမှန်မမြင်သေးဘူးဆိုလို့ရှိရင်လည်းပဲအတိညာကမဖြစ်တော့အပယ်လေးပါအပါဝင်ပေါ့လေတန်တရားဝသိကမလွတ်နိုင်သေးဘူး။သမထဘာဝနာအားထုတ်လို့တမာဘ၈ပါးတရားမှတစ်ဆင့်ဆက်ပြီးတော့အဘိညာဉ်တွေ ထူးခြားတဲ့အသိဉာဏ်တွေရထားပြီမယ်လို့အမှန်တရားမတွေ့ရင်တော့မြတ်စွာဘုရားအလိုတော်ကြားကသူအရှုံးမဲ့ရှိပါသေးတယ်ဆိုတာပေါ့လေပါရကာလေးပြောပြရတယ်မြတ်စွာဘုရားဖြတ်ဖြစ်ပြီးဖြစ်ပြီးခြင်း49ရက်အခုဗုဒ္ဓဂယာခေါ်တဲ့နေရာမှာတရင်တုံးပြီးတော့ဘယ်ပုဂ္ဂိုလ်ကိုရှိဥစွာတရားဟောရပါမလဲဆိုတာပေါ့လေ ပြည့်တော်မူပါတယ်အဲ့ဒီချိန်ကလူတွေဟာလောဘဒေါသကိလေသာတွေထူပြောတော့အမှန်တလေးနဲ့တဲ့အမှန်တရားဟောကြားလိုက်လို့ရှိရင်လက်ခံနိုင်တဲ့အခြေအနေရှိမှရှိပါမလားဆိုတော့မြတ်စွာဘုရားလည်းရှိတော်မူပါတယ်မြင်တော်မူပါတယ်ပြီးတော့နောက်ဆုံးသူတရားကိုလက်ခံနိုင်လောက်တဲ့ပုဂ္ဂိုလ်ကြီးနှစ်ဦးသွားတွေ့တယ်အဲဒီပုဂ္ဂိုလ်ကြီးကတော့ခြားမဟုတ်ပါဘူးတောထွက်လာတဲ့အခါမှာအမှန်တရားရှာဖွေရင်းကပေါ့လေအဲဒီပုဂ္ဂိုလ်ကြီးတွေဒီမှာ မှန်တရားရလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့လေလောကီသမာဓိတွေပေါ့လောကီဘာဝနာတွေနိခံခဲ့မှုပါတယ်အာလာရနဲ့ဥရကယတိကြီးနှစ်ပါးပါပဲအဲ့ဒီပုဂ္ဂိုလ်ကြီးနှစ်ဦးဟာတူကသမာဘခုနှစ်ပါးရရှိပြီးတော့အခြားတူကသမာဘရှိပါလို့ရရှိပါတယ်သမထဘက်ကပေါရုံနေတဲ့ပုဂ္ဂိုလ်တွေပါသိခေတဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးအဲ့ဒီပုဂ္ဂိုလ်တွေကိုအမှန်တရားဟောကြားဖို့မြတ်စွာဘုရားရည်ရွယ်တော်မူပါတယ် အဲ့ဒါမှမြတ်စွာဘုရားဒီပုဂ္ဂိုလ်ကြီးနှစ်ဦးကိုရွေးချယ်ရတာဟာသူတို့ကသမထနဲ့ကိလေသာတွေဝိက္ခမနာပါဟအနေနဲ့ပေါ့လေတော်တော်လေးဝေးကွာနေဝေးကွာနေတဲ့ရုပ်တည်းတရားဟောလိုက်လို့ရှိရင်တရားမြန်မြန်သဘောပေါက်နိုင်အမှန်တရားတွေဖြစ်ချင်းသိနိုင်တယ်ဒါမှလို့အဲ့ဒီပုဂ္ဂိုလ်နှစ်ဦးရွေးချယ်ရတာပါဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ကြီးနှစ်ဦးတွေကတူကလွန်ခဲ့တဲ့9ရက်လောက်ကကွယ်လွန်နှိမ့်ပြီးတော့တူကတော့ တရက်စောပြီးတော့ပေါ့လေကွယ်လွန်သွားပါတယ်သူတို့ရဲ့တမဘာတကိုးနဲ့ရုပ်မရှိတဲ့နတ်တက်တဲ့ဘုံမှာသွားပြီးတော့ဖြစ်တယ်ဒီတော့မြတ်စွာဘုရားမဟာဇာနီယောဝတ္တဘောအာလာရအာလာရဥဥရကောအာလာရနဲ့ဥရကယတိကြီးနှစ်ပါးဟာဆုံးရှုံးခြင်းကြီးဘက်ကဆုံးရှုံးပြီတဲ့နိနာခြင်းကြီးကနိနာသွားပြီတဲ့ဒီလိုမြတ်စွာဘုရားတာဝေကရည်တော်မူပါတယ် အဲ့ဒီချိန်ကအလာရနဲ့ဥရကယတိကြီးနှူတို့ဟာသမဏဘာဝနာတရားတွေဌာနာကြီးဖွင့်ပြီးတော့ပြနေတာပဲတပည့်ကြီးလည်းအများကြီးပဲဒါတော့ဒီလိုဆရာကြီးတွေကွယ်လွန်သွားတာမြတ်စွာဘုရားကဘာဖြစ်လို့အကြီးအကျယ်ဆုံးရှုံးတယ်ဘာဖြစ်လို့မကြရသလဲဆိုတာပြိဿစဉ်းစားဖို့ပါပဲသူတို့ဖြစ်တဲ့ဘုံက ရုပ်အရှင်းမရှိဘူးလေမျက်စိမရှိဘူးနားမရှိဘူးဒီပြင်အခြားရုပ်တွေလည်းမရှိဘူးမျက်စိမရှိတော့ဘုရားလည်းမဖူးနိုင်ဘူးပေါ့နားမရှိတော့တရားလည်းမကြားနိုင်ဘူးပေါ့လုံနည်းအမှန်နေကြားနာရမှာရှင်နည်းအမှန်တွေကိုပြနိုင်တဲ့ကိုယ့်ကိုယ်ကိုဖူးတွေ့ရမှာကြားနာရမှာတတ္တတရားတွေဖြစ်ပြီးတော့အမှန်တရားရအောင်တရားအထုတ်ဖြစ်မှာပဲတရားလည်းမဖူးရဘူးတရားလည်းမနာကြရဘူးဆိုတော့သူတို့မှာ ပယ်အထုတ်နိုင်တော့မလဲအမှန်တရားကြီးရဖို့ဒါမို့လို့ဆုံးရှုံးသွားတယ်မြတ်စွာဘုရားကမိတ်ရှိတာပါဒါတော့သမထဘက်ကဘယ်လောက်ပဲပေါက်ရအောင်အထုတ်ပြီမယ်လို့မှန်တရားမတည်သေးဘူးဆိုလို့ရှိရင်တော့မပြည့်စုံသေးဘူးဆိုတာကျွန်မသိရပါတယ်ပြီးတော့ပြည့်စုံအောင်မလုပ်ရမလဲလို့ဆိုတော့သမထဘာဝနာနည်းနဲ့စိတ်ဓာတ်ကိုတွန်းဖြစ်ပြီးတော့ တော်တော်လေးစင်ကြယ်တဲ့နောက်ပိုင်းမှာအဲ့ဒီအတိညာဏ်ပေါ်ထွက်အောင်လုပ်ဖို့အရေးကြီးပါတယ်။ပညာဘာဝနာဥပဒနာဘာဝနာပညာဘာဝနာအားထုတ်ဖို့လိုပါတယ်။သမထဘာဝနာတက်တက်ကတော့စိတ်ထိမ့်စေဖို့ပါပဲ။အတိညာအမှန်မမြင်စေပါဘူးအမှန်မမြင်ပါဘူး။တကယ်ရှိယုံနာမှလည်းပဲမသိဘူး။မသိတော့ပုဂ္ဂိုလ်တ attva အစွဲလည်းပဲမထင်သေးဘူး။ယုံနာတရားတို့ရဲ့အကြောင်းကျိုးဆက်ပုံလည်းပဲမသိဘူး။ မသိတော့ယမတန်တရားမျိုးမျိုးတွေဖြစ်ပြီးတော့အကြောင်းပဲဖြစ်တယ်ဆိုတော့အယူဆမျိုးတွေပြီးတော့อืมတူဦးကဖန်ဆင်းလို့ဖြစ်တယ်ဆိုတဲ့အယူဆမျိုးတွေဒါဒါတွေလည်းဖြစ်နိုင်တာပဲမမြဲဘူးမတည်သေးဘူးဆိုရင်မြဲတယ်ဆိုတဲ့အစွဲတွေမကျွတ်သေးဘူးဆင်းရဲဘူးမတည်သေးဘူးဆိုလို့ရှိရင်တော့ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲတွေမကျွတ်သေးဘူးသူသဘောတိုင်းသူယုံနာလေးတတ်တတ် မတွေ့သေးဘူးဆိုလို့ရှိရင်အတ္တဆွဲတွေလည်းမกินသေးဘူးဒီရမှာတစ်ဆင့်ဆက်ပြီးတော့နောက်ဆုံးဖြစ်ပြမစအငိမ့်တကိုလည်းမတွေ့သေးဘူးဆိုလို့ရှိရင်တကယ်ချမ်းသာစိတ်ချမ်းသာမှာပေါ့လေတဏှိဒုက္ခလည်းပဲမတည်သေးပါဘူးမတည်နိုင်ပါဘူးအဲ့ဒီလိုယုံနာပိုက်ခြားသည့်အခြေခံပိုက်ခြားသည့်ကအစနောက်ဆုံးယုံနာဆင်းရဲတဲ့ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုမြင့်မောက်ပြုသိဖို့ရာအတွက်ဝိပဿနာဘာဝနာ ပညာဘာဝနာအားထုတ်ရမယ်အဲ့ဒါလိုပါတယ်အ ਨੇ ဆုံးအဲ့ဒီယုံနာတပါချုပ်ရဖြစ်တဲ့နိဗ္ဗာန်ကိုသတ္တပတိမဉ္ဇဉ်ဖူဉ္ဇဉ်နဲ့မျက်မှောက်ပြုဖို့ပေါ်လိတာရွေချက်ထားပါတယ်အဲ့ဒီရွေချက်မြောက်ရေးအတွက်ခြေခံကစပြီးတော့ပေါ်လိနိကမဓာတုအဲအာရမဓာတုအစပြုရကျိုးပါအထုတ်မှုဝိရိယလေးကျိုးရပါတယ်နောက် အခက်အခဲလေးတွေတွေ့လာပြီဆိုလို့ရှိရင်ကောတိဇခေါ်တဲ့အပြင်းတရားကြောက်ပေါ်လိအလုံငန်းပြက်ွက်တတ်တယ်အဲဒီကကြားလို့ရှိရင်အဲဒီကောတိဇကလွမြောက်တဲ့အထိအစဉ်တိုးရကျိုးပန်းအထုမှုခေါ်တဲ့နိကမဓာတုနောက်ဆုံးကိုဖန်ထားတဲ့ဒုလဆင်းရဲတဲ့ညဉ့်ရဖြစ်တဲ့နိဗ္ဗာန်မရောက်မချင်းနောက်မဆုံးဘူးဆိုတာပေါ့လေအစဉ်စဉ်အစဉ်စဉ်မြင့်တင်ပေးတဲ့ပရကမဓာတုပေါ့လေ ပြီးဆုံးရောက်တဲ့အထိပေါ့လေဇွဲရှိရပါအဲ့ဒီဝိရိယတတ်၃မျိုးထားပြီးတော့ဒီမှနဲ့ပတ်နဲ့ရောက်တဲ့အထိပေါ့လေဘာဝနာပညာဘာဝနာပြီးစီးဖို့ရံပေါ့လေခုလမှာကြားထဲမှာရမထားနဲ့ရှေ့ဆက်သွားပါတဲ့အဲ့ဒါလိုဆက်သွားလို့ရှိရင်ပတ်နဲ့မြောင်မရှင်အာထုတော့နောက်ဆုံးပတ်နဲ့ရောက်သွားမှာပေါ့ဒီမှနဲ့ဘာဝနာအကျိုးပြီးတော့မှာပေါ့အပြီးသွားလို့ရှိရင်ဒီအငိမ့်က မညာဘုံညာနဲ့မြင်လိုက်တော့တတ္တတရားတွေလည်းပဲထူးခြားခြားတက်တာလာပဲဝိရိယတွေလည်းပဲထူးထူးခြားခြားတက်တာလာပဲတတိတဘာတိဒါတွေလည်းပဲထူးထူးခြားခြားတက်တာလာပဲအဲ့ဒီရဲ့နောက်ပိုင်းမှာလည်းပဲပညာတွေလည်းပဲထူးထူးခြားခြားတက်တာလာပဲအဲ့ဒါနောက်ဆုံးသိနေတဲ့ချင်းအဲကိုးခုရောက်ပါပဲအခုပြောခဲ့တဲ့တတ္တစာရည်တဲ့အိန္ဒိယထေချောင်း၉ပါးကိုပေါ့လေတစ်ခုချင်းတစ်ခုချင်းပြန်သုံးသပ်ကြည့်ကြပါဦး မိမိမှာဉာဏ်မတိုးတက်သေးဘူးလို့ထင်လို့ရှိရင်ဒီခုရင်ပြန်သုံးသပ်ကြည့်တဲ့အခါမှာလိုတဲ့ဟာတွေကိုဖြည့်လိုက်ရင်အတ္တိပညာတွေလည်းထက်မြက်လာပါတတ္တဆိုင်ရဲ့အင်္ဂလိပ်လည်းကောင်းလာပါပဲအဲတော့ဉာဏ်နှုံနေတဲ့အခါမှာတရားမတက်ဘူးလို့ထင်တဲ့အခါမှာလိုတဲ့အချက်ကလေးတွေပြန်သုံးသပ်ပြီးတော့ဖြည့်ပါတဲ့ဖြည့်ပြီးတော့အားထုတ်လို့ရှိရင်ခဏတတ္တဝိရိယတတိတမာတိပညာခေါ်တဲ့ကြီးစိုးမှု ဣန္ဒြေထက်ကအကောင်းလာမယ်လို့ကျမ်းဂန်များဒီတိုင်းပြထားပါတယ်ဒီလောက်လည်းပဲတော်ကြပါစို့